အနည်းကသစ္စာ၄ပါးရဲ့ကပထမလောကီယဝတ္တသစ္စာနှမျိုးကတော့မြင်နိုင်တယ်လို့နည်းနည်းပုံပြောတော့ပါလေ။ဆံနဲ့ဘဂုတ္တရာကိုယ်တသစ္စာနှစ်ပါးကတော့နည်းနည်းလို့မြင်နိုင်တယ် အဲ့ဒီမျိုးသောသစ္စာတွေထဲမှာပထမအမျိုးအစားဒုက္ခသစ္စာနဲ့သုရိယသစ္စာဒုက္ခသစ္စာကိုတော့ပိုင်းခြားကြည့်ဖို့ဟင်းရှင်းရှင်းလေးပြတ်ပြတ်သားသားတစ်ပိုင်းစီတစ်ပိုင်းစီခွဲပြီးတော့ကြည့်ဖို့ဆရာကြီးကတော့ဓဝါ၆ပါးမှာဖြစ်နေတဲ့နာမယုတ်တရားတွေပါ စိတ်ဓာတ်တွေကိုသိရမှတရားတွေသိအောင်မရှုရင်ဆရာကြီးအကောင့်ထင်ပြီးတော့ခាយတတ်မဲ့မှုဆွဲလန်းမှုတဏှာဥပါဒံဖြစ်တာဒုက္ခကိုအမှန်ပိုင်းခြားသိလို့ရှိရင်တော့တဏှာမဖြစ်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒီတော့ ဘာဝနာစိတ်ရဲ့ဆန့်ကျင်တဲ့ဝိဇာတနာဆက်ရှိရဲ့အရေးကြီးတွေပေါ့ဆရာကြီးကတာထားလို့ရှိထားလို့ပိတ်ထားလို့မောင်းချထားလို့အမြင်နဲ့ဆိုရင်အဲ့ဒီအတားအဆီးအပိတ်ခင်တွေကိုထိုက်စားလိုက်လို့ရှိရင်တကယ်ဆင်းရဲမှတရားလည်းမြင်လာတာပါပဲ ဆင်းရဲမတရားမြင်လာတယ်ဆိုရင်ဆင်းရဲမသိတော့အမှန်တိုင်းကြည့်တော့ကောင်းတယ်လို့မထင်တော့မထင်တော့ကောင်းတယ်လို့မထင်လို့ရှိရင်ဘာဆက်မြတ်ဖို့တနာလဲဖြစ်ခွင့်ရတော့ဒုက္ခဖြစ်ဖြစ်ဆောင်တူးရတဲ့ဆက်လည်းပဲဖြစ်ခွင့်မပေးတဲ့အနေနဲ့ပယ်ရှားပလိုက်တာအဲဒါကိုပဲမြတ်စွာဘုရားက သူ့ရဲ့ကိစ္စကိုပယ်ရမယ်လို့ဒီလိုခေါ်ခဲ့ပါတယ်သူကကိစ္စပိုင်ချပြီးတော့သူ့ရဲ့ကိစ္စကိုပယ်ရမယ်ဒီတော့ဒီတရားနှစ်ပါးကဒီနိုင်ရဲလို့လည်းလည်းပြင်တယ်လို့ခုနအပိတ်ပြင်အစည်းထားဝိဇာတနာအစရှိတဲ့ဆန့်ကျင်ဘက်တရားတွေကို ပယ်ရှားပြစ်လိုက်လို့ရှိရင်ထိရှားလာတယ်ကောင်းကောင်းထိရှားလာတယ်စိတ်ကိုထိရှားလာတယ်ဆိုအတိတ်ကရပါတယ်။ဒါကြောင့်မလေးကခံပြီးတော့ပြီးဓမ္မောပฏิဘက်ကဥဒ္ဓမလီနာအလုံးမဥက္ကမလီနာသူပကတောကိုရဆိုပြပါရတာပฏิဘက်ကဥက္ကမနာဆန့်ကျင်တဲ့အရေးကြီးတယ် ကိဝေစီကျလို့ဆန့်ကျင်တဲ့အမြင်ကြီးတွေကိုမှုန့်လို့ဖြစ်စီကျလိုက်လို့ထိရှားတာဟာဒီတော့အဲ့ဒါကြီးကိဝေစီကျဖို့ဆိုတာလည်းပဲအဲ့ဒါကြီးတရှိဝေးပြီးတော့ကျင်းသွားအောင်ဖြစ်စီကျဖို့ဆိုတာလည်းပဲနီးလိုက်ရအဖြစ်လည်းနဲ့မပြည့်စုံနိုင်ဘူး သူတို့ကိုဖြစ်ရှိဖြစ်နိုင်တဲ့အကျင့်တရားတွေပေါ့လေသီလကျင့်တရားတွေသမာဓိကျင့်တရားတွေပညာကျင့်တရားတွေသီလကတော့လူကြီးကြီးစောစောကားကားသမဏကျမ်းသားနဲ့စိုက်ရင်တဲ့ဒီတက္ကမစီလာတွေတေရှားဖြစ်တဲ့ဒီကတော့ကိုရတတိသမာဓိခေါ်တဲ့သမာဓိခန္ဓာသမာဓိစိတ်ခါကတော့ပရိယုဌာနစိတ်ထဲမှာဆုံးကျမ်းတာပါ တက်ချင်ဆက်ချင်ခိုးချင်တက်ချင်စသည်ပေါ်နေတာမျိုးတွေပေါ့ဟင်းအဲ့ဒါတွေကိုသူကပယ်ရှားဖြစ်ပါတယ်ဒီကတော့ဝေဒနာပညာနဲ့မပညာအဲ့ဒါလိုကတော့နေရင်းဖြစ်စီအပြည့်ရှင်းဖြစ်စီတာပါလေဒီမှာအဲ့ဒါဒီကရည်ရကြကြည့်ရတာပါပဲရှင်းလိုက်ကြည့်လို့ဒီအကြမ်းအလားမျိုးကြည့်လာ ပฏิဘက်ကဆန့်ကျင်မတရားကြီးခြေဝိစေကျေသွားတော့တာပါပဲဆိုတော့ဒီတော့အဲ့ဒီဆန့်ကျင်မတရားကြီးမိမိမှာခြေဝိစေကျေခုဆိုတာလည်းပဲဤလမ်းကျရှင်းထုတ်မှုနဲ့ဆက်ဆက်လေးရှိတယ်ဆိုတာပါဒီလကြောင့်ကျင့်သုံးမှုနဲ့ကင်းခွာလို့မရဘူး။ပါဖို့ပါရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ရှင်းကိုရှင်းရမယ်ဆိုတဲ့အဓိပ္ပာယ်မကြည့်ရတော့သူကလည်းလည်းမမကြည့်ဘူး တာစီပဲတာစီမှာပိတ်လိုက်ပိတ်မှာဆိုလဲဆိုမှာအောင်ချမ်းလို့ဆက်မှာပဲလို့ဆိုလို့တယ်ဒီမှာအဲ့ဒါမနေ့ကအဲ့ဒီအဆင့်ပြောပြပါပြီဆက်သမ္မာပฏิပတ်တိဆိုတာဤလာကြကျင့်သုံးခြင်းဆိုတာဒါကြီးလို့ရှိမှတဲ့အခါဝမ်းပိုက်စိတ်ဆိုင်ပြီးတော့ ဒီဒီကလေးဖောင်းတဲ့ကကစာပြီးတော့ဆုံးသွားတဲ့အဖြစ်ချိန်သားကစိတ်အားဆိုင်ဆိုတာပါချိန်ပြီးတော့အားဆိုင်မှလိုက်တဲ့အခါစိတ်သားတဲ့နေလို့ရှိရင်ဒီဝရဏဆန့်ကျင်ဘက်ကြီးကျင်းနေတာပဲကမ္မဆန္ဒနိဝရဏလည်းကျင်းနေတာသဘာဝနိဝရဏလည်းကျင်းနေတာ ပြိပက္ခဝုခမနာကုတမနာဆိုတာသိမှန်တာပဲအဲဒီစုကစီသိရအောင်လို့သူတည်းအားစိုက်ပေးနေတော့စိတ်ကရောရဲပြီးတော့အေးဆက်ဆက်အပြည့်ထူနေလို့ရှိရင်ခဏအပြင်းဝင်လာတာပဲစိတ်ကဆုံးနေလာတာပါမဆုံးသွတ်ဆုံးတဲ့သဘော နွားတွေကုန်ခါပြီးတော့ပြန်မနွားနေတဲ့သဘောပေါ့ရေသာခုတဲ့သဘောကြီးဘုရားအဆိုင်ရေဆိုတော့အဲဒီအေးဆက်ဆက်နဲ့ရေသာခုတဲ့သဘောမရှိအောင်ကတိုက်ထုတ်လိုက်ရခြင်းအချင်းကိုဒါပฏิပက္ခဝိကမနာတိစ္ဆန္ဒနဲ့အဆိုင်ပေးနေတော့ပတိဖြစ်လာတယ်လေအဆိုင်တဲ့အာယုံမှာစိုက်ကြအဲရောက်ပါအောင်အဆိုင်တော့ တတိကလေးကအဲ့မှာပတ်ကတ်တာတတိပဋ္ဌာနာဆိုတဲ့ဇိုင်းပေါ်လေးကပ်ပြီးတော့ကြီးနေတော့တတိလက်ဖြစ်သွားတတိပကဆန့်ကျင်ပြတတိပကတရားကြီးဘာဝနာစိတ်အရှင်မှာဝင်ရအောင်လို့သူကဆောက်ရှောက်ကာကွယ်ထားတယ်လေဒီနည်းနဲ့ပဲတတိပကဝိကမနာဖြစ်နေတာပဲ စိတ်ရဆူဆီးမှုလည်းရနေတယ်ဆိုတော့အဲဒီမှာမှစိတ်မကတ်တာဟွန်းသာသနာ့လွင့်ဆင်သွားတာပူပါလာပေါ့လေသူရှားမှုတွေရှင်းပြီးတော့ငြိမ်ကြသွားတယ်ဆန္ဒပတိပက္ခဝုသမနာပဲသဝိယတတိသမာဓိခေါ်တဲ့သမာဓိခန္ဓာကြီး လောတဲ့အားကြီးကြည့်လာပြီရှိကြည့်လာပြီရှိအောင်လည်းမရှိနဲ့တဲ့ပြီးတော့ဒီပုံမှာပဲစိုက်ကြသွားပြီဆိုရင်သဘောမှန်လေးတွေကိုရှင်းရှင်းလင်းလင်းသိလာတယ်ဒီပိုင်းဒီပိုင်းကြီးကျန်ပြီးသိလာတယ်ပေါင်လာမှလည်းဆိုလို့ရှိပေါင်လာတယ်တောင်းတာပြင်းတာလှုပ်တာရွေ့တာရှင်းရှင်းသိလာသုပကတဆိုတာဒါပြောတာဒီတတိလို့ဆိုတဲ့သဘောလေးကဒုက္ခသစ္စာစိတ်ပိုင်းကြီး ရိုးရိုးထင်ရှားတာမဟုတ်သူပါကတာဆိုတော့အလုံးကြီးကိုထင်ရှားမကောင်းတဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ကောင်းတာဟာတလုံးနဲ့တစ်စီးရမဟုတ်ဘူးကောင်းတာဒီအချက်လက်ဆက်လက်အချက်လက်ချက်လက်ဟင်းဒီပိုင်းစီဒီပိုင်းစီဆက်ဆက်ပါခြားသားကြီးကအနိကကြည့်တဲ့အခါကျတော့ဒီကောင်းကြီးနဲ့ကောင်းကြီးဆက်ချပြီးတော့ပြင်းနေတယ်လို့ပြောတယ်ဒီပိုင်းစီဒီပိုင်းစီကြောက်ပြီးရှိတယ်သူပါကတာသိဖြစ်တာပဲနော် အဲ့ဒါပညာလည်းဖြစ်သွားတယ်တသက်တက်တော့အဲ့ဒီလိုဖြစ်အောင်အထုတ်လို့ရှိရင်ဘာအနှောက်အယှက်မှမရှိဘူးဘာဆန့်ကျင်မှမရှိဘူးဒါကြီးကျင်းနေဒါကြီးကိုခါရဲပယ်ထုတ်လိုက်နေတာစာလုံးတင်ရတယ်အဲ့ဒီကကျင်းနေလေဒုက္ခသစ္စာတရားလည်းမြင်နိုင်တယ်လို့နိုင်တဲ့ဒုက္ခသစ္စာတရားလည်းလူကြီးပေါ်လို့သင်ရှားနေတယ် ဖြည့်ရှင်နေလို့ဖြတ်ဖြတ်ခါခါဒီပိုင်းဒီပိုင်းကြီးဖြစ်နေတယ်ဒါသိတာဆရာဒုက္ခတိစာကိုပိုက်ချကြည့်ရမယ်ဆိုတော့ဆိုရအဆုံးပဲနေတယ်ကြိုက်နေတာဒုက္ခပြေးရဒီဒုက္ခတိစာပိုက်ချကြည့်ရမယ်ဒုက္ခတိစာပဟတပံဒုက္ခတိစာကိုတော့ပယ်ရမယ်အမှန်တိုင်းကြည့်သွားပြီဆိုလို့ရှိရင်မတိလို့ဘာသာ ဆောင်ရွက်မှုဖြစ်ရတာကိုကြည့်တော်လို့သာတတ်မှုဘုရားလာတော့ဒုက္ခမှကြည့်တော်လို့ရှိရင်သာတတ်မှုမလာတော့ဒုက္ခကိုသိခလို့ခြင်းလို့ရှိရင်သာတတ်မှုလာနိုင်တာပေါ့အခုသာတတ်မှုလာတော့ဒီလိုဖြစ်ကုန်ရပဲပယ်ရှားပြီးတော့ဖြစ်သွားတယ်ဆိုတော့ဒီလိုတိစ္ဆာဘာတတ်ပါဆိုလို့လက်ဆော့ပြရအဆိုမိတ်နေတယ်ဆော်ခိုက်နေတာဒုက္ခတိစ္ဆာကိုပိုက်ရှားကြည့်တဲ့ ဘာဝနာသိစုရဲတက်ခွဲကြည့်လိုက်လို့ရှိရင်ဘုရားတတိကမာကြီးသမာဓိခန္ဓာတရားကြီးပါတယ်။အာမြမစိနဲ့တက်ပြီးတော့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားတွေဘာကြီးတွေဘာကြီးသိသွားတယ်။သိညာလည်းပါတယ်။ဟွန်းသမတိကဘာနဲ့သမာဓိတိပါလေပါတော့။သိစီကြီးကမဲ့ဆိုတာပါလေ။ အဲ့ဒါလေးဟာအရိယာမဲ့ရှေ့ကြီးမတ်တယ်ပေါ့တခွက်ကြီးဒီလိုက်ပေါ်လာတယ်ဒီလကတော့ငကိုလေးကပါဠိအဖြစ်သွားပြီယူသားတယ်ဆိုလို့ရှိရင်သတိဆောင်ကိစ္စတဲ့ဒီလမကျိုးမရောလို့ရှိရင်ဒီလပါတော့ကျမ်းတော်တွေဆိုလို့ရှိရင်ဘာလို့ကတော့တော့ဒီလလေပြည့်စုံတယ်ဆိုလို့ရှိရင်ဒီလအပြည့်စုံပြီးသွားပြောပြရှိလို့မှန်ကန်ပြောတယ် သမဏကသမဏဝါစာသမဏကမနာသာတိသမအာဇီဝဆိုတာပါဒါတွေကပြီးပြီးဖြစ်နေတယ်အထုသိကာလမှာရှောင်ခြင်းပေါ်ရာမတွေ့လို့ရှောင်ခြင်းနဲ့ဝိရတိသီလာမျိုးမဖြစ်တော့မှရှောင်ခြင်းဝေနဲ့တွေ့လို့ရှိရင်ရှောင်မယ်ဆိုတဲ့စေတနာလေးကပါနေနေတာဖြစ်တော့စေတနာသီလာဆိုတော့စေတနာသီလာဖြစ်တယ်ကျုံးလာလို့ရှိရင်လည်းရှောင်ခြင်းလိုက်လို့ရှိရင်ဝိရတိသီလာ ဆံကြည့်တဲ့ဒီကလေးလည်းရှိတော့တာပဲဒီတော့စေရနာတိလပါဏိနဲ့စေရနာတိလနဲ့ရှုတိုင်းမှာထိုက်တယ်လို့ပါနေတဲ့သမာဓိပညာပေါ့လေအလုံးပေါင်းဆက်လိုက်တဲ့အခါကျတော့ဒီက၃ရမဲ့ခင်၈ပါးဆိုတာကမှအဲ့ဒါလည်းပွားပြီးတော့ရှိတာလေဆက်ကောင်းလို့ပုဂ္ဂဗကမဲ့ခင်ခေါ်တယ်အရိယာမေရှိခြင်းမဲ့ခင်ပေါ့လေတစ်ချက်မှတစ်ချက် သိသွားသိသွားလို့ရှိရင်အဲ့ဒါကိုပွားပြီးသားဖြစ်သွားတယ်ဒီဝိသ္စာသိတယ်ဆိုတဲ့ကောပိုက်စားသိတယ်ဆိုတဲ့ကောမသိဘူးကြောက်ပြီမသိဘူးဖြစ်ခွင့်မရဘူးသိမှမဟုတ်လည်းကြောက်ပြီသာယတမှုလည်းကျင်းနေပြီဆွလမှုလည်းကျင်းနေပြီဘာကိလေသာမှဖြစ်ခွင့်မရဘူး။ဒါငြိနေတာပဲ။ဒါနိရောဓခေါ်တာပဲ။ သူတို့ရိတ်နေတော့သူ့အကြောင်းပြုပြီးတော့ဘောဖြစ်စေတတ်တယ်ကုသိုလ်ကံမဖြစ်တယ်လို့ကုသကံကုသိုလ်မဖြစ်တယ်လို့အကုသိုလ်လည်းမဖြစ်ဘူးဖြစ်ခွင့်ရဘူးဘောဖြစ်စေတတ်တဲ့ကံတွေနဲ့ငြိမ်းရင်ဘောဖြစ်စေတတ်တဲ့ကံရှိပါမှဥပကဆိုတာကအကျိုးပေးတာကိုကံမပေါ်တော့အကျိုးရတယ်မလားတော့ ဒီနည်းနဲ့ပဲသိက္ခာကိုကမ္မဥပါကကိုရှာပါလိမ့်တတိကတတိကအချိန်တိုင်းချိန်တိုင်းရေးတာဒါနိရောဓကုသဒါလည်းနိရောဓခေါ်ရတယ်ကွာအဲ့ဒါလည်းမဟုတ်ဘူးဆိုဖြစ်ပါတယ်ကြည့်တယ်စိုက်ပွားဆိုတာပါလေးပါအချက်တစ်ကြိမ်နဲ့မိတ်ကိစ္စလေးဆိုတာပါဥပပကမဲ့ခိုက်တာမှာပေါ်လာတဲ့ဒုက္ခသစ္စာကို စိတ်သားကဆရာဆိုင်ပြီးတော့စွမ်းစွမ်းစွာရှုလို့ရှုအောင်မှစိတ်ကလေးစိုက်ကြပြီးတော့တဲ့ပြီးတော့ဘောမှလေးဒီတိုင်းဒီတိုင်းပေါ့လေသစ္စာလေးပါပါတော့တယ်လင်းရင်ပေါ်လာတဲ့ဒုက္ခသစ္စာကိုရှုလို့ပိုင်းခြားကြည့်ခြင်းအားဖြင့်ဒုက္ခရဲ့ဖြစ်ကြောင်း ။ဘာသာကံတဲ့တဏှာလည်းပဲပယ်ပြီးခုပယ်မှုကိစ္စအလိုလိုကြီးကြီးသွားတယ်။တမင်ပယ်တာတော့မဟုတ်ဘူး။ပယ်မှုကိစ္စကြီးကြီးသွားတယ်။ဝိဇ္ဇာစကြအကိလေသာတွေချုပ်ကြီးသွားတာဖြစ်တော့အခိုက်အတန့်ချုပ်ကြီးသွားတဲ့ခြင်းကနေတော့လည်းဆိုင်သွားတယ်။အဲဒီဆိုင်နေတော့အောင်ခုနဒုက္ခသစ္စာကိုကြည့်နေတဲ့တည်းမှာဓာတ်ခွဲကြည့်တဲ့အခါကျတော့ဥပဘကမက်တီအလိုလိုပါနေတာဖြစ်တော့အဲ့ဒါကြီးလည်းပဲကိုယ်ရှိပြီးသားဖြစ်သွားတယ်တဲ့ ဒုက္ခမြင်တာရှင်းသစ္စာမှန်စွာသိမှုဒီဆိုတာဒါပြောတာပဲသစ္စာ၄ပါးတရားနဲ့ပါသွားဖို့ကိုဒီမှာဒါကိုအထုလို့သိရှိရဲ့ကိုယ်တွေ့နဲ့လက်ဆောင်ပြီးဟောထားတာမျိုးပေါ့လေတိုက်ဆိုင်ကြည့်ဖို့ပါပဲဘလို့ဝန်သားကြီးကောင်းတယ်သိက္ခာ300ခေါ်တဲ့အရိယာမရဲ့ရှေ့ရင်းနဲ့ပြင်ဘုရားဘက လမ်းကြောင်းပေါ်ဒီမတရားတွေဒါတွေကိုဒါတွေဟာဒီတဏ္ဍာမှာဖြစ်ပွားစေတိုက်တဲ့တရားတွေပါပဲဖြစ်ပွားစေဆိုတာကတော့ပေါ်ပေါက်စေတာပါပေါ်ပေါက်အောင်လုပ်ရတာပါပေါ်ပေါက်တဲ့ပေါ်ပေါက်လာတဲ့တက္ကတကပေါ်ပေါက်အောင်လို့ကြိုးစားနေရတာပဲ။ဘာဖြစ်လို့ဒါကြီးပေါ်ပေါက်စီရတယ်လို့ဆိုတော့ ခုနစောစောကမှပြောခဲ့တဲ့အတိုင်းယဉ်ကျေးဘဝတစ်လျှောက်နလမထူနိုင်မအောင်ပေါ့လေဆန့်ကျင်မဲ့ဆရာကြီးအလိုလိုက်ပြီးတော့ကိုယ်ထုတ်ဖားကြတာရှိတယ်စိတ်မဖြောင်းလို့စိတ်မှားတာလည်းရှိတယ်အဲဒီလိုမှားရလာအောင်ကိုယ်လုံးစိတ်မှားရလာအောင်သိစိတ်ကမျိုးမပြတ်လို့ဆန့်ကျင်မဲ့မျိုးတွေရှိနေတယ်လို့ပြောပြရတယ် ပွားတစ်ယောက်မှာကိုယ်ကိုအသာစီးရပြီးတော့ပေါ့လေအနိုင်ကျင့်နေတဲ့ဆန့်ကျင်တဲ့တရားတွေထိပြောက်ဖို့ဆိုတာကအခုလိုထိပြောက်စေနိုင်တဲ့ဘုရားဘကမတရားတွေမိမိသန္တာမှာဖြစ်ပေါ်စေရပါလေဖြစ်ပေါ်စေဆိုတာဥပ္ပတ္တိတိလို့ခေါ်ပါတယ်ကွာ ဖြစ်ပေါ်စေတဲ့တရားတွေအစပေါ်ပြလိုက်တာကလည်းဥပ္ပါဒိဒါဘာဝနာပဲအစပေါ်လာတဲ့တရားတွေပွားအောင်ပေါ်လို့ပွားအောင်ဝတ္တိတိပွားရတဲ့လားဒါစိတ်ကလည်းစိတ်ကတိုင်းပါဘုဘကကမဲ့ဒီကတိကသမာဓိတိကပညာတိကခေါ်တဲ့ဆန့်ကျင်တဲ့တရားတွေကိုပယ်ရှားပြစ်နိုင်တဲ့ဆွေတတိရှိတဲ့တရားတွေကိုအဲ့ဒါကြီး ပွားအောင်ပြုလုပ်ရပါမယ်။ပွားတယ်ဆိုတာကအေးအေးဒီတိုးလာအောင်ပြုလုပ်တာပါလား။ပွားတိုးတိုးပွားဆိုတာပါလေ။အေးတွက်စီရလာအောင်ဒီကြိမ်ရနှစ်ကြိမ်စရပါလေ။10မိနစ်ဆိုရင်လည်းဒီဟာကြီးတစ်ဆက်ကမှတစ်ကြိမ်သားနဲ့တွက်မယ်ဆိုလို့ရှိရင်ချိန်ပေါင်း60ပွားလာတာတိုးလာတာပဲ။ ဒီမနေ့မှတစ်ချိန်ကျောင်းနဲ့တွေ့အောင်တော့အဲနှစ်ဆက်ကမှတစ်ချိန်ကျောင်းနဲ့တွေ့အောင်တော့ဒီမနေ့မှဆိုအချိန်ပေါင်း30တိုးလာတာပေါ်လာတာဟွန်းဒီလိုတွေ့တယ်လည်းများလာတာပဲဒီမှာအဲ့ဒါကစပေါ်ထားတဲ့ပေါ်ပေါက်လာတဲ့သိက္ခာ၃ရပ်ပွားတဲ့တရားတွေကိုပွားလာအောင်တိုးလာအောင်များလာအောင်ပြုလုပ်တာလို့ အဲ့ဒါကြီးရလာလို့ရှိရင်ဟိုကိုယ်ကင်းကကလေးများလို့ဆိုလုံလောက်လောက်တိုက်အားရကျွေးဆိုလို့ရှိရင်ဒီတဲ့အယူအနေနဲ့ကြီးလာတယ်ပေါ့လေငယ်တဲ့အယူအနေနဲ့ထွာလာတယ်ပေါ့လေကြီးလည်းကြီးလာတယ်ထွာလည်းထွာလာတယ်ပေါ့လေအဲ့ဒီတရားတွေကြီးလည်းကြီးပါလာတယ်ထွာလည်းထွာတိုင်းလာတယ်အဲ့နောက်ပိုင်းကျတဲ့ခါကျတော့ရင့်ကျက်လာတဲ့အပိုင်းရှိတယ်ဆိုတော့လည်းအဲ့လိုရင့်ကျက်လာတဲ့အပိုင်းရောက်သွားလို့ရှိရင်တော့ အရိယာမဲ့ဆိုတာပေါ်ပေါက်လာတော့ပါပဲအဲ့ဒါဘာဝနာလို့ခေါ်ပါတယ်အဲ့လိုအနေအခြေအနေရအောင်ဆိုပြီးတော့ဝတ္တိတိအတနောသံသာလီခုနပုံနာစိတ်တံဒီနေ့ကြည့်လို့ဆိုထားပါတယ်မိမိရဲ့ဘာဝနာစိတ်အစဉ်မှာပေါ့စိတ်ဖြည့်ဖြည့်မှာသုံးပုံယုံနာနေဖြစ်စီမှာစိတ်ကလည်းစိတ်ကလည်းခုနပုံနာထပ်ခါကြတာဆိုစိတ်ကလည်းစိတ်ကလည်းပေါ့အဲ့ဒါလို့ ကိုယ့်ရဲ့တတိသမားကြီးစိတ်ခါဆုံးရပါတဲ့စိတ်ကလေးတွေအဲ့ဒီစိတ်ကလေးတွေကိုမြဲတော့စိတ်ကနေမွေးထုတ်ပေးရတာပါပဲအဲ့ဒါကိုပဲဒီရသနာမှာဘာဝနာလို့ခေါ်ပါတယ်တဘောကတော့အခုလိုသတိနဲ့ဆရာတွေဤသနာမှာဖြစ်ပေါ်စီရတာဟာစိတ်တွေစိတ်ထားလေးတွေဒီထွားဆိုင်လာဖွံ့ဖြိုးလာအောင် ပြုလုပ်တဲ့အနေအထားမျိုးရောက်အောင်စိတ်အစာကျွေးတဲ့သဘောမျိုးပါပဲရုပ်ကလည်းပဲရုပ်အစာကျွေးမှတင့်တော်ရဲ့အစာကျွေးမှရုပ်အတိတ်တိဖြစ်လာတဲ့သဘောလေးစိတ်မှလည်းပဲသူနဲ့တင့်တော်ရဲ့အစာကျွေးမှစိတ်အတိတ်တိဖြစ်လာနိုင်ပါတယ်ဘုန်းကြီးတို့စာပေမှာတော့ဩဇာရုပ်ဆိုတာရှိပါတယ်ဩဇာရူပဆိုတာပါလေသဘောတော့ဘယ်မှာ အရှိအနှစ်အသေးပေါ့စနေဟလို့ခေါ်ပါတယ်အဲ့ဒီအရှိနဲ့ကိုပါဠိလိုဩချာလို့လည်းခေါ်တယ်အာရလို့လည်းပဲခေါ်ပါတယ်ခန္ဓာကိုယ်ထဲမှာလည်းပဲငကိုကကန့်ကြောက်စိတ်ဥဒ္ဓအာရအထောက်အကူနဲ့အဲ့ဒီဩဇာယုတ်တိဟာရှိရှိနေပါတယ်။ဒါနေ့ဒီစားတဲ့အစားအစာတွေမှာအရှိအနှစ် ရှိနှစ်တည်ရလည်းပဲပါနေပါလေအတွင်းဩဇာနဲ့တရားဩဇာပေါင်းစပ်လိုက်တဲ့အခါကျတော့ခန္ဓာကိုယ်မှာထူးခြားတဲ့ရုပ်အဖြစ်ကြီးဖြစ်လာပါလေရေးစင်စားတဲ့အစားအစာတွေမှာရတာ6ပါးရှိပါတယ်ချူချင်းစပ်ပါအင်္ဂါအခါဆိုတာပါလေအဲဒီ6ပါးကိုအယတာ6ပါးအယတာကို6ပါးလို့အယတာယုံလို့လည်းခေါ်ပါတယ် အဲဒီချုပ်ကိသဗ္ဗအင်္ဂါခအရသာ၆ပါးလေးကထုတ်ယူလို့ရတဲ့အစီအနစ်ကိုဒီနေရာဌာနမှာဝိဇ္ဇာခန္ဓာကိုယ်မှာအဲ့ဒါကြီးရောက်သွားလို့ရှိရင်ရုပ်အတိအတိတ်ကြီးပွားရှိနေပါလား။ဟင်းဒီလိုလိုကတော့ဗီတာမင်ဗီတာမင်ခေါ်တာပါလို့ဗီတာမင် A တို့ဗီတာမင် B တို့ဗီတာမင် C တို့ဆိုတာပါပေါ့။ဟင်းအဲ့ဒီသဘောမျိုးပါပဲ။ အာရကရုပ်ကိုပြည့်စုံပုံကတော့သတ္တဝိယအစာအစောက်တွေမှာဒီရေးသမှာတော့မှခောဇတတ္တိပါပါတယ်။ကျမကြီးတို့ကအဲ့ဒါလေးခောဇတပါတဲ့အစာစားတွေဒီရေးသလေးတော့ပါတယ်။တရှိလက်ဆက်တဲ့လေးလည်းရှိပါပါတယ်။ခန္ဓာကိုယ်မှာအဲ့ဒီလို လွတ်တဲ့အစားအစာတွေအဲလိုလိုရပြီဆိုလို့ရှိရင်အထူးအဖြင့်မိမိနဲ့သိရတဲ့အစားအစာကိုဆေးတွေကိုရွေးပြီးတော့စားတတ်ပြီဆိုလို့ရှိရင်ကဏိတရူပခေါ်တဲ့မုံမြတ်တဲ့ယုတ်ကြီးဟမ်ကောင်းမြတ်တဲ့ယုတ်ကြီးပေါ်ပြီးတိုးသွားပြီးတော့လာတယ်။ပြင်ရမှာမဟုတ်ဘူး။ဘာဖြစ်လာလဲ။ ငွေ၆တောက်မဟုတ်ဘူးကျူရင်းလာတယ်ဒီတော့အယိုးတွေမဟုတ်ဘူးစီပြင်းလာတယ်ဒီကကျမ်းမာတဲ့ရုပ်ရှင်တွေလည်းဖြစ်လာတာပဲပတိနဲ့အစားအစာနဲ့ခြေဝါးများတုံ့ပြန်ပြရပြီဆိုလို့ရှိရင်တော့ရုပ်နာနေဖြစ်လာတာပဲမကောင်းတဲ့ရုပ်တွေပေါ်တိုးသွားပြီးတော့ရုပ်တွေကညှိုးနှံသွားတယ်ဖိတ်ချုပ်ပြီးတော့လည်းယောဂတွေရတတ်တယ် ဒါမြင်နေပါပဲတင့်တော်ရဲ့အစားအစာနဲ့တင့်တော်ရဲ့ဆေးဝါးတွေမိရမိဝဲရပြီဆိုလို့ရှိရင်မိဝဲတဲ့ပုဂ္ဂိုလ်မှာခုနပရိသရုပ်တည်းအတိတ်ဖြစ်နေတာဟောဖြိုးချမ်းမှာကြည်လင်ဆန့်ရှင်းတဲ့ရုပ်တည်းဖြစ်နေတာအဲ့ဒါကြီးရှိပေါ့ဟွန်းဒီဉာဏ်နဲ့လေရှိရပြီဆိုလို့ရှိရင်လလဆဆလလဆဆမရှိတော့ ဒီခံရမှာလမ်းဆန်းတဲ့နေလေးအဲဆန်းရှင်းလက်ဆက်တဲ့နေလေးရှိသေးရည်ဆိုပြီးခါလေးလမ်းဆန်းတော့တာပဲခန္ဓာကိုယ်မှာတော့လွတ်တဲ့ဟာတွေပေါ့လေလွတ်တယ်လို့သုံးချဖို့ရန်တရိယာတယ်လို့ထုတ်တူပဲစိတ်မှာလည်းသူနဲ့ထိုက်တန်တဲ့အစာပေါ့ကြည့်ရပါလေပုသတိသဘာဝနာတရားတွေအားထုတ်နေတယ်ဆိုတာဒီစိတ်ပိုင်းဆိုင်ရာဓမောဇပေါ့ဓမောဇဓမ္မဩဇာတွေ ဓမ္မအစာကြီးကျွေးနေတာပဲဓမ္မရှိကျွေးနေတာပဲအဲဒီတည်းမှာခန္ဓာကိုယ်အကျိုးကျွေးတတ်တတ်ပြီးအရှိပါသွားတယ်ဓမ္မပိတာဆုံးပေါ်ရတာဒီပါသွားတာအဲဒါဒီစိတ်အရှင်မှာရောက်သွားပြီဆိုလို့ရှိရင်အာဝဲကောင်းလောက်အောင်ပဲအဲစိတ်ကောင်းဖြစ်လာတာဟွန်းကိုယ်နဲ့တုတ်တက်ကုန်ရတဲ့စိတ်တွေဖြစ်လာတာတာရှင်းတဲ့စိတ်အရှင်တွေဖြစ်လာတာပဲ ကြီးကျက်တဲ့စိတ်အစဉ်တွေဖြစ်လာတာပဲဒီမှာအဲ့ဒီသဘောမျိုးပါပဲဒီဓမ္မောဇတွေထဲမှာဆိုလို့ရှိရင်အများကြီးလိုအပ်နေတာကတော့ဖြစ်တိုင်းမှရှိသတိကိုစောင့်မှုအစဉ်ထားဆိုတဲ့ထိုင်မှာတတိတတိကတသိက္ခာဘာနဲ့တူလဲဆိုတော့ကလားခန္ဓာကိုယ်အတွက်လိုအပ်တဲ့သတ်တော့ခရီးတယ် တရှိလက်ဆက်တဲ့လူဒီရတဲ့လူတွေရှိရပြီဆိုလို့ရှိရင်ကောက်ခဲ့ပြီးဒါဖြစ်လာတာတရှိလက်ဆက်တဲ့လူရဲရည်ရှိရပြီဆိုလို့ရှိရင်ရှိလို့ဆက်တယ်လေကောင်းလို့လမ်းဆန်းသိကောင်းလားစိတ်ကလည်းစိတ်ကလည်းလာရှိသေးရတာပဲဆိုတိတ်လိုအပ်ပါတယ်တတိယလည်းအမျိုးတည်းရှိနေလို့ရှိရင်တရှင်းလက်ဆက်တည်းရှိရခါ န္ဓာကိုလမ်းဆနေတယ်လို့ပဲတတိတတိရှိနေလို့ရှိရင်စိတ်ဟာခန္ဓာကိုဖြစ်နေတာတွေကိုအငြိစေးတွေကိုသူကကာကွယ်ပေးတဲ့စိတ်ဟာဆန့်ပြီးတော့လမ်းလမ်းဆန်းဆန်းဖြစ်နေတာလည်းတော့ဒီတော့တတိဟာသတိလက်ဆက်တဲ့သတိလက်ဆက်တဲ့လေဟာရှုရှုနဲ့မကိနိုင်တဲ့ပုဂ္ဂိုလ်ကြီးဟာတတိလိုအပ်တယ်လို့ပြောတယ်တတိပဌာန်လည်းပဲလူတိုင်းလူတိုင်းမှာတကယ်လိုအပ်တဲ့ တရားပဲဆိုတာပေါ့လေအဲ့ဒါလေးကောင်းသဘောပေါက်နားလည်ထားဖို့ပါပဲဆိုတော့ဒီနောက်နေ့ဒီကမှဆက်လက်ပြီးရှင်းပါတော့မယ်ဒီနေ့တော့ဒါပဲဆက်ကြအောင်လို့